အခန်းကြီး27အငယ်1မှ9ဒါဝိဒ်သည်ယေပရောဟိတ်အဟိမလက်ရှိရာ နောဘမြို့သို့ရောက်၍အဟိမလက်သည်ဒါဝိဒ်နှင့်တွေ့သောအခါကြောက်၍တင်းသည် လူတယောက်မျှမပါဘဲအဘဲကြောင့်တကူဒီလာသည်ဟုမေးတော်ဒါဝိဒ်ကရှင်မြင်းအမှုတော်တစ်ခုကို အပ်၍ငါစေခိုင်းမှားထားသောအမှုကိုအဘဲသူမျှမသိစေနှင့်ဟု မိန်တော်မူသောကြောင့် ငါကျွန်တို့ကိုဤမည်သောအရဤမည်သောအရ၌ဆိုင်းလင့်စေခြင်းငှာအရင်စေလွတ်လေပြီတို့ဖြစ်၍ကိုတော့လက်၌ရှိသော မုံငါလုံးကိုတော်၎င်းတွေ့သည်မြကိုတော်၎င်းကျွန်ုပ်လက်သို့အပ်ပေးပါဟုယေဘရဟိတ်အဟိမလက်အားတောင်း၏ယေဘရဟိတ်ကငါလက်၌လူတိုင်းစားရသောမုံမရှိ လူလင်တို့သည် မိမကိုသာရှောင်းလင်တန်ရှင်းသောမုံရှိသည်ဟုဒါဝိအားဆို၏ ဒါဝိဒ်ကလည်းကျွန်ုပ်ထွက်ကြတဲ့ကအဘယ်သူမျှမိမနှင့်မပေါင်းဖော် လူလင်တစားတို့သည်တန်ရှင်းပါ၏ထိုမုံလည်းလူတိုင်းစားရသောမုံကဲ့သို့ဖြစ်ပါ၏အကြောင်းမူကားယနေ့တန်ရှင်းသောမုံတစ်ကို တင်ထားလျက်ရှိပါ၏ဟုယေပရောဟိတ်အားပြန်ပြောတော်ယေပရောဟိတ်သည် ရှေ့တော်မှုမှတပါ အခြားသောမုံမရှိသောကြောင့်တန်ရှင်းသောမုံကိုပေး၏ထိုရှေ့တော်မှုအစား၌ မုတ်တစ်ကိုတင်ထားအံ့သောငါထာဝရဘုရားရှေ့တော်မှနှုတ်ပယ်နှင့်ပြီထိုနေ့၌အမှုတော်ထမ်းအဝင်တိုးတော်ထင်းအုပ်အေးုံအမျိုးသားဒေါကအမည်ရှိသောသူသည်ထာဝရဘုရားရှေ့တော်၌စောင့်နေရ၏ဒါဝိဒ်ကလည်းကိုရို၌ဒါနံရှိသလိုအမှုတော်ကိုအလျင်မြန်ဆောင်ရသောကြောင့်ဒါအဆရှိသောလက်နှင့်စုံတစ်ခုမျှမပါဟု အဟိမလက်အားပြောလေသောယေဘရဟိက ဧလာချိုင်၌တင်လုတ်ကြံခဲ့သောဖိလိတိလူဂေါလျက်၏ဓာသည်အဝတ်နှင့်ထုတ်ရစ်လျက်တင်နိုင်တော်နောက်မှရှိ၏ယူခြင်းလျင်ယူတော်အခြားသောဓာမရှိဟုဆိုလျင်ဒါဝိဒ်ကထိုဓာနှင့်တူသောဓာမရှိ ပေးပါတော့ဟုဆို၏အငယ်30မှ35ထိုနေ့၌ဒါဝိဒ်သည်ရှောလူကိုကြောက်သောကြောင့်ထ၍ဂါတမင်းကြီးအာခိတ်ထံသို့ ပြေးသွား၏အာခိတ်မင်း၏ကျွန်တို့ကဤဒါဝိဒ်သည်ဣဒရေလရှင်မြင် ဖြစ်သည်မဟုတ်လောရှောလူအထောင်တောင်ဒါဝိဒ်အတောင်တောင်တတ်လေစွာတကားဟုဤသူရှိမှအလှဲ့လှဲ့ကလျက်တည်ခြင်းဆိုကြသည်မဟုတ်လောဟုရှောက်ကြ၏ထိုစကားကိုဒါဝိဒ်သည်မှတ်မိ၍ဂါသမင်းကြီးအာခိတ်ကို အလွန်ကြောက်သောကြောင့်ယူတုဟန်ဆောင်၍သူတို့ရှေ့မှအယူကဲ့သို့ပြုလျက်တကရွက်ပေါ်၌ရေးသား မိမိတတွေကို မုတ်စိတ်တွင်ယူစေ၏အာခိတ်မင်းကလည်းကြည်ကြလော့ဤသူသည်အယူဖြစ်၏အဘဲကြောင့်ငါထံသို့တွင်ကြသည်နီအယူကိုငါအတုံးလိုသည်ဟုတင်တို့သည်ထင်လျက်ငါရှိမှအယူလှုပ်စေခြင်းဟာဤသူကိုတွင်ကြသလောဤသူသည်နန်းတော်ထဲသို့ဝင်ရမည်လို့ဟု ကျွန်တို့အားဆို၏